ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌26ရက်9လ69ခုနှစ်တွင်ဟောကြားတော်မူသော တရားတော်အမှုဖြစ်တယ်ဆိုတာနဲ့အတူတူပါပဲကမ္မထံဆိုတာမိမိတို့ခန္ဓာမှာရှိနေတဲ့ယုံနာတို့ရဲ့ဖြစ်မှုပြမှုတို့ကိုကျွတ်မှတ်သိဖေးနေတာလေးကိုကမ္မထံထိုင်တယ်လို့ခေါ်တာမဟုတ်လား အဲ့တော့ရွာထဲမှာအမှုစစ်တာလည်းတူတူပဲမဟုတ်ဘူးလားရွာထဲမှာလည်းအမှုစစ်တာကိုတရားဆိုင်နေလို့ခေါ်တို့ဒီမှာလည်းအမှုစစ်တာကိုပဲကမ္မထမ်းထိုင်နေလို့ခေါ်တာအဲ့တော့တရားထိုင်တာနဲ့တရားဆိုင်တာအတူတူပါရာဟင်အဲ့တော့ရွာထဲမှုတွေကြည့်လို့ရှိရင်လည်းတရားမမှုကြတော့ညှင်းခုံမှုတွေမဟုတ်ဘူးလားဇာသုံးမှုတွေကြတော့ဓာခုံမှုတို့ရိုက်မှုတွေမဟုတ်ဘူးလား အဲဒါမှုပေါ်ပေါ်အဲ့ဒါဒုက္ခတွေလားဒုက္ခတွေလားဗျာအဲဒုက္ခတွေဗျာဆင်းရဲစရာအကြောင်းတွေအဲ့ဒါမှုသိကြရတာပဲတို့ဒီမှာလဲတရားထိုင်တဲ့ယောဂီတွေလဲအဲ့ဒီဆင်းရဲတဲ့ဒုက္ခပေါ်ကိုပဲရှုရမှာဟင်လူသားမှုသိတဲ့ပုဂ္ဂိုလ်ကအပိုင်မင်းပြပြခိုးပုံးထိဖုံးနေဒါတွေမဟုတ်လားရဲ့အဲအာမရသည်အလောင်းတောင်သွားပေါ်ကြည့်အောင်ပါဗျာ ပုံနေပွားနေတာကြီးတော့တန်ခါပဲနာရှိတယ်ဘယ်လိုဟာကြီးတုံးဆိုတာဟုတ်ကလားဟဲ့အဲ့တော့တို့ဒီတရားစစ်တယ်ဟိုကမ္မထမ်းထိုင်နေဆိုတာလေဒုက္ခဘောထိုင်ရှုရတာဗျာဟင်တို့တန္တရာလေတာဟောဒုက္ခဒုက္ခမှမသိလို့မဟုတ်ဘူးလားဒုက္ခဒုက္ခမှမသိတော့ဒုက္ခကိုပဲဒုက္ခပြန်ထင်နေလို့မဟုတ်ဘူးလားအဲ့တော့တရားရှုတယ်ဆိုတာဒုက္ခကိုမြင်အောင်ရှုတာဟင်ခုတော့ယောဂီတို့ဒုက္ခတွေးကြပြီပေါ့ ဘယ်နဲ့တော့ဒုက္ခဟင်အဲခင်ဗျားတို့ဒုက္ခရှာတော့ဆိုတာဒုက္ခတွေ့မှာပေါ့ကြည်ရဒုက္ခတိုင်းကြည်တာမဟုတ်ဘူးလားအဲ့တော့ကဲဒုက္ခတွေ့ပြီရဘယ်လိုလုပ်ရှေ့တုံးလားနောက်ဆုံးလားပြောနေပြထွက်ပြေးတာကိုခုနှစ်ယောက်ရှိသွားပြီအောင်မအင်းဟုတ်ပါမလားဗျာအေးအောင်မအင်းအဲဒုက္ခတဲ့တတိကောင်းမလား အဖွားဒီဘက်ကတော်တော်မာသနော်တယောက်မှထွက်မြည်သေးဘူးသူ့ဘယ်နဲ့တော့ဟိကြီးကဘယ်နဲ့တော့ဇာနီဘွားတို့ဟင်အေးဘာလို့ရှင်းရှင်းလင်းလင်းပြီးတာလားဟင်ဟင်တို့ဘယ်နဲ့တော့ဇာနီဘွားတို့ကဟုတ်ပါမလားဗျအဲခမရတာမျိုးပြောတာဒီကနေ့ဟိုဒီကနေ့တခါစရင်ရောက်လာတယ်နှစ်ယောက်ဟင်လေးရနေရစရင်ရောက်တယ်၅ယောက်ခုနှစ်ယောက်ရှိသွားပြီဗျ ဇာတိဝါရုဘက်ကဟင်အဲ့တော့ဒုက္ခကိုဒုက္ခမှန်သိကျင်လို့ယူတာဒုက္ခကခုမှပေါ်တာမဟုတ်ဘူးမွေးကလေးကရှိတာမဟုတ်ဘူးလားအဲတို့ခုတို့တရားသခန်းကြမှာပေါ်ပြီးတာလားအရင်ကရှိနေတာလားဗျအရင်ကရှိနေတာဗျအရင်ကတို့ဒုက္ခပေါ်ထိုင်မှကြည့်ပဲနဲ့ဒုက္ခရှိလို့ထင်တဲ့နေရာတွေလျှောက်လိုက်ကြည့်နေတာမဟုတ်ဘူးလားအဲတော့တို့ဒီအိမ်ကြီးတိမ်ဆိုပါတော့ဗျာ လေးဘက်လေးတန်ကမိတွေဝိုင်းပြီးလောင်နေတယ်။အောက်ထင်းပြီးဖို့ဆိုတာလေလေကားပါကူမိဆွဲနေပြီဗျာ။ဟင်အဲ့ဒီမိလေကောင်မှရောက်နေတဲ့ပုဂ္ဂိုလ်တယောက်ဟာမိလွတ်ချင်ရင်တော့မိကြတဲ့ကဖြတ်သွေးပြေးရတယ်ဗျာ။အဲမိကြတဲ့ကမှဖြတ်မပြေးရင်တော့အဲ့ဒီမိမလွတ်နိုင်ဘူး။ဟုတ်ကလား။အဲ့တော့မိကြတဲ့ကဖြတ်ပြေးရင်တော့နင်းနေပါပါတော့မိဟတော့ခံရမှာပေါ့ဗျာ။ အဲ့ဒါကိုအဲ့ဒီမိကြထဲမှာမိဟခံရမှာလေကြောက်လွန်လွန်းလို့ငိုးတုတ်ထိုင်နေရင်အကုန်ကျုံးမနော်ဟုတ်ကလားဗျာဟင်အခုလေဒုက္ခကိုလွတ်ချင်တဲ့ပုဂ္ဂိုလ်ဟာဒုက္ခကလွတ်အောင်လုပ်သမှာအဲ့တော့ဒုက္ခကလွတ်ချင်တဲ့ပုဂ္ဂိုလ်ဟာအဲ့ဒုက္ခဘောကိုကျော်နေအောင်ကြိုးစားသမှာဟုတ်ကလားဟဲ့အဲ့ဒုက္ခကလွတ်ချင်တာမဟုတ်ဘူးလား ဒုက္ခလို့ချင်းဒုက္ခဘောကပဲနင်းသွားဗျာဟင်အဲ့ဒီကနင်းသွားမှာမဟုတ်ဘူးလားအဲ့ဒုက္ခလို့ချင်းတဲ့ပုဂ္ဂိုလ်ဒုက္ခဘောနင်းသွားလိမ့်မယ်ဗျာအဲ့တော့ဒုက္ခကိုဒုက္ခမှန်သိရင်ဒုက္ခရဲ့လက်တွေကိုခင်ဗျားတို့တွေ့နေတယ်ကိုကိုကိုခင်မင်းမအားကြီးတဲ့ပုဂ္ဂိုလ်ရောပဲနေတော့ဗျာတို့ဟင်တွေ့မှာဗျအာယုံခင်မင်းမအားကြီးတဲ့သူရောဗျအေးသူတစ်ပါးပေါ်ခင်မင်းမအားကြီးတဲ့ပုဂ္ဂိုလ်ရောဗျအေးအဲ့ဒါလူတုံးက ပါခဲ့တဲ့ဟာတွေကာမစိတ်နဲ့ကာမကုသိုလ်ပြုခဲ့တဲ့အတွက်ကာမအကျိုးပေးတွေဟုတ်ကလားအဲ့တော့လူတို့ကငါဆွဲနဲ့လူတဲ့ပုဂ္ဂိုလ်ဒီဒီအကျိုးပေးဘဝကြာကိုကိုကိုခင်မင်မူအာကြည်တတ်ကြဝတ္ထုဆွဲနဲ့လူတဲ့ပုဂ္ဂိုလ်ဒီအာယုံဘောခင်မင်မူအာကြည်တတ်ကြပုဂ္ဂိုလ်ဆွဲနဲ့လူတဲ့ပုဂ္ဂိုလ်ဒီအဲပုဂ္ဂိုလ်လေးဘောကိုခင်မင်မူအာကြည်တတ်ကြဟုတ်ကလားဗျအဲ့ဒါဒုက္ခရဲ့လက်သက်တည်းရခံနေမဟုတ်လားအဲ့ဒါဒုက္ခရဲ့လက်သက်တွေ့လို့ရှိရင် ဒီဒုက္ခပြကြောင်းကိုရောမသိနိုင်ဘူးလားဗျာဒုက္ခပြကြောင်းသိနိုင်သလိုဒုက္ခပြဖို့ရာရဲ့အကျင့်လမ်းတွေမှကိုမသိနိုင်ဘူးလားဗျာအေးဒီလေးချက်ကိုသိချင်ရင်ဒုက္ခဒုက္ခမှမြင်အောင်ကြည်ဟုတ်ကလားဗျာဒုက္ခကိုဒုက္ခမှသိရင်ဒုက္ခကလွတ်ချင်ဒုက္ခဘောကကြော်အောင်ကြိုးစားဟုတ်ကလားဗျာဒီတို့မနေ့ကဟောတာလေအဲဘူးစဉ်အကြောင်းတင်နော် အဲ့ဒီဘုဇင်မှာအဆင့်ခုနှစ်ဆင့်ရှိတယ်ဗျာဟုတ်ကလားတတိယသာတာလေအဲ့တော့တို့ဘုဇင်ဆိုတော့မနေ့ကပြောတာတစ္ဆာလေးပါးပြည်ချင်းရဲ့အခြေခံသုံးပုံစိတ်ပိုင်းဒါပြောတာတယ်ဗျာဟင်အဲ့ဒါကိုပဲပွားပွားပြီးတည့်ရတဲ့အတွက်သူ့ကိုဘုဇင်ကိုပွားခြင်းလို့လည်းအိပ်ပဲပြန်ကြဗျာဟုတ်ကလားဟင်ပွားပွားတည့်ရမှာလေဒီတိုင်းဒီတိုင်းကိုအရင်လေးတွေမဟုတ်ဘူးပွားရမှာလို့ပြောတာတယ် တိတ်တိတ်တလုံးရှိတဲ့ယောဂီဒီတတိဆယ်လုံးဖြစ်အောင်ဝါရမှာတင်ဗျာတတိဆယ်လုံးရှိတဲ့ပုဂ္ဂိုလ်ဒီတတိတလုံးအလုံးတရားရှိအောင်ဝါရမှာတင်ဗျာအဲ့လိုတတိတလုံးပြီးတလုံးတလုံးပြီးတလုံးတလုံးပြီးတလုံးပွားပွားပွားပွားပြီးတက်တဲ့အတွက်သူ့ကိုဘုဇင်ကကိုပွားတယ်လို့လည်းပါတာဗျာမဗျာဟုတ်ကလားအဲ့တော့ဒီတတိပွားများမှုအားကောင်းလာလို့ကိလေသာရံအတွင်းကလည်းမဝင်တော့ဘူးအပြင်ကလည်းမဝင်တော့ဘူးသို့မဟုတ်အပြင် အတွင်းကလက်ငုပ်လဲအညစ်မတက်တော့ဘူးအပြင်ကလည်းရေမလောင်းတော့ဘူးဆိုလို့ရှိရင်ဒီတတိပွားဖို့မှုဘုရင်ဟာအောင်တယ်လို့ခေါ်မှာပေါ့ဟုတ်ကလားဗျာအဲ့ဒီပတိရတို့ဘာတော့ကွယ်အတွင်းပြီးအပြင်ပြီးကိလေသာကိုလွန်အောင်တားပေးတာတယ်ဟဲ့ဟုတ်ကလားဗျာဟင်ပညာတိအာယုန်နေလေကိလေသာတွေလေသူ့ကိုဘွားပေးတာအဲတို့ဘာတော့အဟောင်းကိုလည်း လက်ငုပ်ပေါ်ပြီးတူးခွင့်မရအောင်တင်တယ်အတိအာရုံတော့လည်းပြေးခွင့်မရအောင်တင်တယ်ဗျအဲ့လိုသူလုံအောင်ပွားပေးလိုက်လို့ရှင်ဒုက္ခနာကိုယ်တဲ့အရှိရှိတိုင်မမြင်နိုင်ဘူးလားဒါရဲ့တတိပွားပုံမူအားကောင်းလာရင်ဓမ္မဝိသယာလို့ခေါ်တဲ့ဖြစ်ပြမြင်ပေါ်ပွားထုံမှုကပေါ်မလာဘူးလားအဲ့တော့ဖြစ်ပြမြင်ပွားထုံမှုကသူအထုဖို့လူသေးသလားဗျာတတိပွားပုံမူအားကောင်းတာနဲ့အလိုလိုပြီးလာတာမဟုတ်ဘူးလားဟင်ဖြစ်ပြမြင်မှုရလို့တို့အထူးလိုက်လို့ဖို့လူသေးသလား အဲ့တော့ဒီဖြစ်ပြမြင်ဓမ္မဝိသီယတန်ဖိုးစဉ်ဆိုတဲ့တို့မှာမှတ်ဉာဏ်တက်လို့ပေါ်တဲ့ဖြစ်ပြကိုမမြင်သေးသမျှယောဂီတို့မှန်အနေနေသေးတယ်ကမှတ်တော်ဗျာဟင်အဲ့နေနေတို့ကမဘသူမှရှောက်မေးမနေနဲ့ဗေဒင်လည်းမေးမနေနဲ့ခင်ဗျားတို့ဟင်အမှမစသေးလို့ထင်တယ်ဗျာဟင်သိပါလက်ပါမမှတ်လို့ထင်တယ်ဗျာမှတ်တော့မှတ်တယ်လက်ကြောမတင်းလို့ထင်တယ်ဗျာဟုတ်ကလားဗျာဟင် အဲ့တော့တို့ဒီတတိပွားပုံမူအားကောင်းလာရင်အဲ့ဒီတတိဘူးစင်အားကောင်းလာတဲ့အကြောင်းကို ဖြစ်ပြမြင်ဆိုတာပေါ်လာပါလိမ့်မယ်ဗျဟုတ်ကလားအဲတတိပွားပုံမူဟာအားကောင်းတယ်လို့ရှုွက်နဲ့မှတ်သိတဲ့ရင်ဒီပွားများမှုဒီတို့မှန်လေးကိုမွေးနေတဲ့မှန်ကိုကြည်အောင်လုပ်ပေးနေတယ်ပုံပလိုက်ဟင်ဟုတ်ကလားအဲ့ဒါမနောจิตတကလေးကြီးလာရင်ကြီးလာတော့ဒါတို့ ပေါ်လာတာမဟုတ်ဘူးလားဗျဓမ္မဝိသယပေါ်လာပြီဟင် အဲ့တော့တို့ဓမ္မဝိစီယပေါ်လာလို့ရှိရင်တရားနဲ့ယုံကြည်ချက်ကလေးတိုးလာလို့ရှိရင်ဒီဝရိယလိုက်မလာဘူးလားဗျာဟုတ်ကလားဗျာအဲ့တရားအတိုးလာရင်လေအဲ့တော့ဒီတရားနောက်မှာဖန္နာအာရောလိုက်မလာဘူးလားဗျာအာထုတ်လို့မူသန္တာရလို့မူသန္တာဆိုကာမပါသွားမနော်ဒါသန္တာတက်တက်ပြောတာကာမသန္တာပြောတာမဟုတ်ဘူးရလို့မူသန္တာပြောတာမဟုတ်အာထုတ်လို့မူသန္တာ အင်းဒီလိုပွားရင်ဒီလိုရတယ်လို့သိလာရင်ဒီလိုအားထုတ်လို့သိခန္ဓာဟာတပေါ်မှာပေါ်လာလိမ့်မယ်ဟုတ်လားဒီလိုပြောရင်ဒီလိုရတယ်လို့ယုံကြည်ရတဲ့သရာရှိလာရင်ဟိုကအထုတ်လို့မှုသာနာတဖွာဝပေါ်လာမှာပဲဗျဟုတ်ကလားဒီလိုဆိုဓမ္မဝိသီယရဲ့ဖြစ်ပြမြင်အားကောင်းလာရင်ဝရိယတက်မလာနိုင်ဘူးလားဗျတက်တက်လာနိုင်တာပဲဒီသုံးခုကတော့အကြောင်းကံဘုဇဉ်သုံးမျိုးလို့ခေါ်ခဲ့ပါ သို့မဟုတ်အလုံးလုံးရမယ်သုံးခုလို့ခေါ်ပါဟုတ်ကလားဗျာအေးဒီသုံးခုပိုင်ပိုင်နိုင်နိုင်ကြီးအလုံးလုံးလို့ရှိရင်ဒီအပေါ်မှာတို့တရားအားတွေသန္တာအားတွေကြီးလာပြီးတော့ကိုတို့ကိုယ်စိတ်ကလေးကိုပီတိစိတ်ကလေးရောပေါ်မလာနိုင်ဘူးလားဗျာနေ့လိုအာရသဘောကြတာလေလေအဲ့တော့သိချမ်းမှရင်ကိုရောမချမ်းသာဘူးလားဗျာဒီလိုသူကိုယ်လေးမှာဟောဝေဒနာတွေငြိမ်းအမှုဆိုတော့ပတ်သက်တယ်ပေါ်နိုင်ဘူးလားဗျာဒါလို့ဒုလို့ရမှာလားဟိဟုတ်ပါဘူးအောက်ကဟိုသုံးခုအလုံးသမားအားကောင်းမှထင်တယ် ဟင်တတိရဲ့ဓမ္မဝိတ္တရာရဲ့ဝိရိယရဲ့အဲ့ဒါလူသမားဘုဇင်သုံးခုဟုတ်ကလားလဲအဲ့ဒီလူသမားဘုဇင်သုံးခုအောင်းလာရင်ဒီဘက်ကကိုယ်လူကလေးကိုကိုနှိလူအားရသဘောကြတာပေါ်လာလိမ့်မယ်ပေါ်လာသလိုအေးစိတ်ကလေးချမ်းသာတာတော့ကိုယ်လေးလည်းခေါ်ချမ်းသာလာပြီဗျာပါတာတိဖြစ်လာပြီဒီလိုဆိုတစ်ခုဆိုတစ်ခုအာယုံကိုမတည်နိုင်ဘူးလားဗျာအဲ့တော့ဒီနေရာမှာရောက်ကြည့်ဧကဂရာဆိုပေမဲ့တို့အမှတ်မှအမှတ်တို့ဒါလေးဆက်နေတာကိုပဲခေါ်ပါ င်ဘာလို့လိုက်လို့လိုက်ဖေးရကြရဲ့ဟိုအယုတ်ထင်မထင်တယ်ဓက်ကနေကြလိုက်မှပြီးသားဖြစ်နေပြီဟုတ်ကလားဓက်ကနေမြင်လိုက်မှပြီးသားဖြစ်နေပြီဟုတ်ကလားဗျအဲဝေးတာနဲ့ဟိုယုံကုတိတာအတိတစ်ချက်ပေါ်လာမှပြီးသားဖြစ်နေပြီထွက်တာနဲ့ယုံကုတိလာပြီးအတိတစ်ချက်ပေါ်လာပြီးမှပြီးသားဖြစ်နေပြီအဲ့လိုအမှတ်မှအမှတ်တို့ဆိုရင်အဲ့ဒါတခုရောစိတ်လို့ခေါ်ပါတယ်မျက်စိရှိမြင်မှာပဲဘာလို့လိုက်ပြီးမစုံစမ်းတော့ဘူးနားရှိကြားမှာပဲဘာလို့လိုက်မစုံစမ်းတော့ဘူး ပိတ်ထားဖို့မလိုအပ်ပါဘူးဟုတ်ကလားဗျနားရှိကြားမှာပဲဟင်လိုက်မစုံစမ်းတော့ကြီးပြီဟိုလိုက်ပြီးမစုံစမ်းတော့ခြင်းဒီပြီလေအဲ့ဒါဧကဂရာတခုတည်းရောသိလို့ခေါ်ပါသဗျာဟုတ်ကလားဗျအဲ့တော့တမာရီဆိုတာဖြစ်မလာဘူးလားတမာရီရတော့ထူးမလာပါဘူးဗျအမမမှတ်သူလေးပါဗျဟင်ဒီလိုတမာရီသိပြီးဖြစ်လာလို့ရှိရင်အကောင်းနဲ့အဆိုးရကိုဒုတိကလေးကတဲ့တဲ့ရောက်မသွားဘူးလားဗျာအလေလန်းလို့ခေါ်တဲ့အကောင်းနဲ့အဆိုးကြ ဖြစ်ပျက်ကိုပဲကြည့်တော့တာဟုတ်ပဲအကောင်းတွေ့ရဲဖြစ်ပျက်တယ်လေအဆိုးတွေ့ရဲဖြစ်ပျက်တယ်လေပုတ်ကလားအကောင်းတွေ့ရဲဖြစ်ပြီးပြတ်သွားတာထင်တယ်အဆိုးတွေ့ရဲဖြစ်ပြီးပြတ်သွားတာထင်တယ်အဲ့တော့ရည်တွေကိုကာကြီးနဲ့ခါဝေးကြီးတာနဲ့ဘာမှထူဘူးရဟင်ကာကြီးကြီးတော့ဟောရေးပြီးရှိသေးလားခါဝေးကြီးတော့ဟောဗျာဟာရေးပြီးရှိတော့ပါဗျာအကောင်းလို့ဒီလိုပါဗျာကြည်တဲ့ရေးတယ်လို့ပါဗျာအဆိုးလည်းရည်လည်းရေးတယ်လို့ပါဗျာဟင်ဟုတ်ကလားဟဲ့ ကဲတော့ဘယ်ရာမျိုးမဆိုခန္ဓာပဲဖြစ်ဖြစ်ခန္ဓာထဲမှာရှိနေတဲ့ယုတ်တဏ္ဍပဲဖြစ်ဖြစ်အနိစ္စမျိုးခရတာမျိုးပဲဟင်ကောင်းတာလည်းဖြစ်ပြီးပြတ်မှာပဲဆိုတာလည်းဖြစ်ပြီးပြတ်မှာပဲဟုတ်ကလားဗျအဲ့ဒါကိုအပိုင်ပြီးသွားတဲ့ပုံကိုတယောက်ဒီဥပိ္ပခါပြတ်မလာနိုင်ဘူးလားနေလဲနေဟာနေနေငါလဲငါဟာငါနေဖြစ်လာပြီတင်လေအေးအဲ့ဒီခါတည်းကြာရင်တို့မညှိတော့ဘူးမညှိလွတ်ပြီတာတင်လေ အဲ့တော့ပီတိရယ်ဘာသာတိရယ်တမာတိရယ်ဥပိ္ခာရယ်ဒါကအကျိုးတွေထင်တယ်ဟိဟိဘုဘကအကြောင်းကံသုံးခုထင်တယ်ဟိဟိတတိရယ်ဓမ္မဝိသယရယ်ဝိရိယရယ်ထင်တယ်ဟိအဲ့ဒါတွေကတော့တို့အကြောင်းကံလောမှာတတိလေးကတော့ဓမ္မဝိသယဖြစ်နေလဲပွားနေရမှာထင်တယ်အဲဝရိယအာထုတော်ပွားနေရမှာထင်တယ်ဟုတ်ကလားအဲသူတို့သုံးခုပေါင်းပြီးသွားရင်ပီတိဖြစ်လာရင်ဟော ဒီတတိရောဓမ္မဝိပိယဆိုတော့ဖြစ်ပြမြင်ရောဝရိယဒူအာလီရောဘာတွေရမှာထင်လဲပတ္တတိဖြစ်တော့ဟောဒီသုံးခုဘာမှထင်တယ်သမာဓိဖြစ်နေရင်ဟောဒီသုံးခုဘာနေရာမှာပဲထင်တယ်ဒါဥပိ္ပခာဖြစ်သွားရင်ဟောဒါဘာနေရာမှာပဲတာမတုဘုရားရှင်ကဟိုဟောတော့မဟာတတိပဌာနာတုတ်ဆိုတော့တတိကူသာဥဆောင်ဟောတယ်အကျေဟောတဲ့နေရာကျတော့အာတာပိတာမသာနောတတိမာလို့သုံးချက်ဟောတယ်ဗျာ အာတာဘီကကျုံညက်ဆိုင်နေတဲ့ဝရိယလေးလေဟေးအဲ့ဒါတို့သာတော့စေတသိကဝရိယခေါ်တယ်အဲ့ဒီအောင်းမေးမှုတတိအားလေးနောက်ကနေပြီးတော့ကပ်ပြီးတော့တွန်းပို့နေတဲ့ဟာလေးလေရှုပ်ဝဲနမတ်ကွာထုံးတော့အောင်လားသင်ဒါမို့ပွားပုံမှုတတိရောအပြင်ဘက်ကမရှိဘူးလားဟိဝင်ဝင်နဲ့ထွက်ထွက်တယ်အဲ့ဒါပွားပုံမှုတတိတင်တယ်ဟိအတွင်းကဝင်ပဲလို့နေတယ်ထွက်ပဲလို့နေတယ်အဲ့ဒီရုံးတစ်ခုထိတဲ့နေရာလေးဟိုတတိလေးကပ်ပြီးအောင်းမေးဆင်ခြင်းနေတာလေးဟိ အဲ့ဒါလေးကရှုခွန်းနဲ့မှတ်စိတ်ကိုကွာထွက်မသွားအောင်နောက်ကကြောင်းမြတ်ဆိုင်နေတာလေးကိုအာတာပိဝရိယလို့ခေါ်တယ်ဗျာအဲ့ဒါကိုစေတသိကဝရိယလို့လည်းခေါ်ပါလေဗျာဟုတ်ကလားဗျာအဲ့ဒီအာတာပိဝရိယလည်းရှိတယ်ပြီးတော့ဖြစ်ပြမြင်နေတာဒါတမ္ပန္နကောင်းကောင်းကိုပြားသေးတာမဟုတ်လားကိုယ်ခန္ဓာကိုယ်ရဲ့အပြက်အဖြစ်ဒီအပြက်ဒီအဖြစ်ဒီအပြက်ဒီဒါအရှိအရှိတိုက်တွေ့နေတာမဟုတ်လားဟုတ်ကလားဗျာအဲ့ဒါအတိမဟုတ်ဘူးလားဗျာအေးပြီးတော့တတိမာဆိုတာရှုမှတ်မှုကတတိမဟုတ်ဘူးလားဗျာ အဲ့တော့အာတာပိတာမဇာနောတတိမဝိနယလောကေပိသာဒေါမနတံဆိုတော့ဖះရှင်ကသုံးချက်ဟောပါဗျာအဲ့တော့ဒီမှာတတိတံဘုသင်ဟာဟိုတတိပဋ္ဌာရဲ့တတိပဲမဟုတ်ဘူးလားဗျာဟင်တို့ဝရိယရော အာတာပိဝရိယမဟုတ်ဘူးလားဗျာဟင်ဒီမှာတို့ဖြစ်ပြမြင်နေတဲ့ဓမ္မဝိသယာဆိုတဲ့သိနေတာတွေကဒါတို့တံပဇာနာဆိုတဲ့တတိပဋ္ဌာန်ကပါတဲ့အတိပဲမဟုတ်ဘူးလားအဲ့တော့ဝရိယတတိအတိတာတယ်နေဟိဝရိယတတိအတိတာပဲတယ်နေဟိ အဲ့တော့ဘုသင်သုံးခုကအကြောင်းကောင်သုံးခုကဒီသုံးခုပဲမဟုတ်ဘူးလားဒါယောဂီတို့လုံတာမဟုတ်ဘူးလားဗျဟုတ်ကလားဟိုဘုသင်တုတ်ထဲပါလာလားတို့တကယ်လုံနေလားတို့တကယ်လုံနေတာသာတဲ့ဟာကျုပ်ရုပ်ဖပြနေတယ်တင်မနေနဲ့ဟုတ်ဟုတ်ကလားဗျအဲ့သာတဲ့ဟာကျုပ်ရုပ်ဖပြနေမှာမဟုတ်ဘူးဗျတကယ်လေအဲ့လိုလုပ်ရမှာဗျအဲ့တော့ဒီသုံးခုကတော့အဲ့ဒီဘုသင်မဆုံးမချင်းတင်နဲ့အဲ့ဒီဘုသင်ဆုံးရင်မကြမှာပဲဗျခင်ဗျဟုတ်ကလားအဲ့ဒါညာသင်တော့မဘုသင်နေပါပဲဗျဟုတ်ကလားဗျ အဲ့တော့ဒီဘက်ကအကြောင်းကံက၃ခုထင်တယ်ဗျာဟိုဘက်ကရလောက်က၄ခုထင်တယ်ဗျာပီတိရဲ့ပါတာတိရဲ့တမာတိရဲ့ဘူးဟိုဥပိ္ခာရဲ့လေပုတ်ကလားအဲ့တော့ဒီနေရာမှာယောဂီတို့လာကလိုချင်မလားအလောက်လုပ်ချင်မလားဟုတ်ပါမလားဟင်ဥမြတ်တန်တန်တာထဲဝင်လာတော့အဲ့လိုလာကလိုချင်လို့လားခင်ဗျစိတ်တိုက်ချင်လို့လားမထင်ပါဘူးညာခင်ဗျဟင် ဘယ်လိုလုပ်ဟင်ဟင်ဟိုအလုံးလုံးတက်လူမှမလားဟိုတို့ဘာလို့သရင်ငါးတွေမိကြည့်မှာပါဗျသူတို့ရွာတဲ့သရင်ငါးတွေကြီးပါတယ်သရင်ငါးတွေလုံးဝင်လာတာဘယ်နဲ့တော့အလုံးကုန်းတုံးလုံးချင်လို့လားဘာဖြစ်လို့တော့ဟုတ်ကလားဟဲ့အတူယောဂီတွေကဟုတ်ပါမလားဗျဟင်ခင်ဗျားတို့ဟင်ရကြင်လို့အဲဟုတ်ပြီဟိုဖို့ ဝိသဝါဒသိခါဖို့လုံနေဟင်တို့ဖို့လုံနေဟုတ်တယ်မှန်ပြီဟင်ဟုတ်ကလားဟဲ့အဲ့တော့ပဲနဲ့တို့အလုံးမလုံးဖဲနဲ့ဘယ်ပိုင်ရှင်ကများပိုက်ခံပေးတာတွေ့လို့တော့ဟင်အဖေတော်မလည်းအလုံးဟိုဘာတော့အလုံးလုံးမသားပေးပါဗျာဟင်အမေလည်းအလုံးလုံးမသားသမီးပေးပါဗျာဘယ်လိုဖော်ဘယ်လိုအဲအလုံးလုံးကျင်လားဘယ်လိုဝင်လို့ကျင်လားအဲဝင်လို့ကျင်လို့လို့ဒါပဲထင်တယ် ဟင်အဲ့တော့ဗေဒီပါတာဒီအဲတမာရီဥပိ္ပခာဆိုဖြစ်ချင်ရင်တို့ဒီသုံးခုလောက်ပါမှာဗျာသဘောပေါက်ပလားလောက်တာကြပါမလားဟင်အဲ့တော့ဝင်းနေထွက်တယ်ဝင်းနေထွက်တယ်ဘာတွေးတွေးတွေးတာကိုကိုရှိဘာတွေးတွေးဗျာခဏတို့စစ်တပ်လို့ပေါ့စစ်တပ်လည်းဘာတော့ကိုရှိကတိုက်ကင်းကတော့တွေးသမျှတော့ဖောတိတာတွေးလဲညာဗလားဘုဒ္ဓရောပြီးရောညာဗလားတဲ့ဘုရားကပြေသမမမသိဘာမှမသိတွေးတာတော့သိဥပဒုကိုနာချပါဗျာဒီမလဲကိုမှအောင်မထင်တယ်ဘာမှမကောင်းဘူးရှိသလား တို့ဘာလို့တာမပညာခါရပိုင်းနဲ့ထူထူမူရပိုင်းကိုပြောထားတာထင်တယ်ဟဲ့အဲ့လိုကိုတတိတမုတ်တင်ကပွားနေရမှာထင်တယ်ဒီလိုသူတို့တက်ဟာမနေ့3နာရီနဲ့တစ်စက္ကန့်ကနေပြီးတော့ညကိုတို့ဘာလို့7နာရီ59မိနစ်59စက္ကန့်ကျော်ဟုတ်လားအဲ့လောက်ဒီတို့တက်လုံးနေရင်ဘယ်လိုလုပ်ဟိဓမ္မဝိသီယဆိုဖြစ်ပြမြင်ပေါ်မလာနိုင်ဘူးလားဖြစ်ပြမြင်ပေါ်လာနိုင်ဒီဝိရိယမတူဘူးလားဟိအဲ့ဒီတိုင်းနဲ့ဒီ၃ခု တိတ်ညီလက်ညီလုပ်နေလို့ရှိရင်ဟောပိဋိပတ်တတိနေမလားဒုက္ခရပါတယ်ဗျဒုက္ခဘက်ကဆင်သင့်ပါအလိုလိုဖို့ကအဓိကပါအဲ့ဒါလေးတို့စိတ်ပါလဲပါလို့ဖို့လို့တဲ့တင်လားသဘောပေါက်ပြီဟင်လုံတာပါမလားအေးသဘောပေါက်တယ်သာပြောတာကွယ်နားထောင်လိုက်ရင်ဘယ်တော့ငွေသားမပေါက်သေးဘူးဟင်ယောဂီမျိုးသားတွေနားထောင်လိုက်နားထောင်လိုက်အမျိုးသမီးတွေနားထောင်လိုက်တော့ခောက်ကြည့်လိုက်ငွေသားပေါက်သေးဘူးခဲ့ ဟင်အိုးကြတော့ပဲတော့တောင်တောင်မီမာအိုးကိုရောပဲတော့ဝက်ဝက်နေရလားတောင်တောင်နေရလားမနေ့ကလေအေးညနေပိုင်းကဟောဝက်ဝက်ပဲလားတောင်တောင်ဟုတ်သေးဘူးလားဘယ်လိုရှိဘူးတော့ပြဝက်ဝက်ကအာဟုတ်ပြီဗျာဒါလည်းဝက်ဝက်ရှိသေးဟိုဟေးတောင်တောင်မမီသေးဘူးဗျာတောင်တောင်မီရပါခင်ဗျာတော့ဟုတ်ကလားဗျာ အဲ့တော့သူအာထုတ်ခါသာယောဂီတယောက်မှာယောဂနှမျိုးရှိတယ်အဲ့ဒီယောဂနှမျိုးကိုဟောဒီဖြေနှစ်ခုပါမှာဟုတ်လားဗျာဟေးဖရာရှင်တို့ဖရာရှင်ကဘုံတော်နန္ဒကံတော်နန္ဒညာတော်နန္ဒတကူတော်နန္ဒတင်တယ်ဟဲ့တဲ့အဲ့ဒီနန္ဒရာနန္ဒရာဗျာသူ့ရုပ်ဖောက်ပြန်လာကြသူမတတ်နိုင်ဘူးလေနာယောဂရှိတယ်ဗျာတို့ဖေပြီးတော့ခါမှလည်းကြီးပေါင်းတက်နေတယ်ဗျာထိုင်ရပါများတော့လေဟုတ်ကဲ့ဟဲ့ ကျုပ်ပြီးဖောက်ပြန်တော့တော့ဖျားမညာသလားညာဘူးဗျအဲ့တော့လေနာယောဂဖြစ်လာလို့ရှိရင်ဟိုသူဒါရိပုတ္တရာရဲ့ညီဖြစ်တဲ့သုဏမတိလေသုဏမတိကအဲ့ဒီဘုဇင်တော့ကိုဘေးနာနဲ့ရွတ်ပြရတယ်ဗျာအဲ့ဒီမှာသူဖျားရှင်ကအဲ့ဒီတတိပွားများလိုက်အေးအဲ့ဒီလေနာနဲ့နေရာလေးရဲ့ဖြစ်ပြနေလိုက်ဓမ္မဝိပယထင်တယ်အဲ့ဝရိယလေးတိုးလိုက်အဲ့တော့ဝေဒနာတွေကတက်တာတော့ပီတိလေးဖြစ်လိုက်အဲ့ကိုယ်လေးကအေးကြတော့တော့ပတ္တတိဟုတ်ကလားအဲ့ခါကျဟောတခုရောစိတ် အောင်ဆိုအောင်နာလေးတင်နေရတခုတည်းရောသိဖြစ်သွားပြီတင်တယ်အဲ့ကကြဟောဝေဒနာကျော်သွားပြီဥပိ္ပခဟင်ခုကလူမမာနာသွားရွတ်တာတင်တယ်လူမမာရောအဲ့လိုအာယုံပြုပြီးတော့အဆင့်တိုင်းတက်သလားတက်ရွတ်တဲ့ပုဂ္ဂိုလ်ဟောအဲ့တိုင်းရွတ်တာလားကောင်းရောပြီဟာဟုတ်ဗျာဖခင်ကတော့သိလို့တာခင်ဗျားတို့ကလိန်သိလို့နေတာဟုတ်တယ်လေဟင်တခါဟိုကတပနဲ့တူဟာတင်တယ်ဟိအရှင်မမောက်ကလာတင်တယ်ဟိ တခါတည်းဖြားပြီးတော့ကိုပက်လက်လက်တဟီတယ်နဲ့ဟုတ်ဗျာဟေးညာနာကြီးတွေလည်းဟိုရုပ်တံတော့ခံရတာဗျာကျုပ်ဖောက်ပြန်တယ်ဆိုတော့ဖောက်ပြန်မှာပဲယဟနာရုပ်မှုလို့ညာလိမမတင်နဲ့ဗျာဟုတ်ကလားဗျာသူလည်းဥဒုမင်းရဲ့ရုပ်ဟာဥဒုဖောက်ပြန်သူဖောက်ပြန်မယ်မဟုတ်လားအာရဖောက်ပြန်သူဖောက်ပြန်မယ်မဟုတ်လားပြီးတော့ကံဖောက်ပြန်သူဖောက်ပြန်မှာမဟုတ်လားယဟနာများမှာစိတ်တော့ဖောက်ပြန်မယ်မတင်ပါဘူးဗျာပြီးတော့သူဘာလို့ပြည့်စုံပံကံကတော့ဖောက်ပြန်မဟုတ်ဗျာအတိတ်ကံကတော့ဖောက်ပြန်ခဲ့တာပါကောင်းပါမယ်ဗျာဟုတ်ကလားဟေ့ အဲ့တော့သူလည်းဒီသင်္ခါရလေးမျိုးရဲ့အတိုက်ခိုက်ကြောင့်သူတို့ဖျားနေတယ်အဲ့တော့ဘုရားရှင်ကိုယ်တော်တိုင်သွားပြီးသူတို့နာကိုပြီးဘုဇင်တော့ကိုရွတ်ပြတယ်ဗျာအစင်တက်ပုံထင်တယ်ရွတ်ပြတာဒီလိုအာယုံပြုတ်ွယ်ဒီလိုမှွယ်ဒီလိုွယ်လို့ပြောတာထင်တယ်လမ်းကြောင်းလေးပြလိုက်တာလေအဲ့တော့ဒီအရှင်မြတ်ကိုယ်တော်ကြီးတွေလည်းအဲ့ဒါလေးသူတို့ဖြားနေတဲ့နေရာလေးရဲ့ထင်ရှားတဲ့နေရာလေးဝေဒနာလေးကံပြီးရှင်ရင်ရှင်ရင်နဲ့တတိပွားဘူးအာကောင်းပါတော့ဒုက္ခနာဘူး မြင်မဲ့သာဖြစ်ပြမြင်သွားပြီတင်တယ်ငါဆိုတာပေါ်ဦးမလားအဲကိုဆိုတာပေါ်ဦးမလားစိတ်ဆိုတာပေါ်ဦးမလားဘာပေါ်မလို့ဖြစ်ပြမြင်လာပြီဓမ္မဝိသယတင်တယ်အဲဒါလေးကိုတည်းနဲ့တူတော့ဟောပီတိဆိုင်သွားပြီပီတိဆိုင်တော့ကိုကိုကြသွားပြီပါတတိတင်တယ်အဲခါကျတော့ခုလူရောစိတ်ဓမ္မတွေဖြစ်ဖြစ်တင်တယ်အဲအဲ့ဒီခါကျဝေဒနာကိုဥပိ္ပခာပြုထားထိုင်တာပဲလားဟင်ဟာထားထိုင်သွားတာဒါတို့ယူရွံ့မှာမဟုတ်ဘူးတကယ်လို့ပါမှာဟုတ်ကလားဟင် အဲ့လိုတကယ်လို့ရတာဗျအဲ့တော့တို့အခုလိုယောဂီတွေကြတော့သခန်းတွင်းမှာတော့ယောဂနှမျိုးရှိတယ်ဗျဟင်အတက်ယောဂနဲ့အကြယောဂထင်ဟဲ့အာယုံမထားတာတင်ယောဂီတို့အတက်ယောဂနဲ့အကြယောဂယောဂနှမျိုးရှိတယ်အတက်ယောဂကတော့များသောအားဖြင့်ပေါ့ဗျာရှုွယ်နဲ့မှသိတဲ့ကသာယောဂီတယောက်မှလည်းဒါလေးတစ်ခုမြင်လိုက်ရင်နောက်တစ်ခါဒီလိုလေးဖြစ်အောင်လုပ်မယ်ဆိုခရဘဝင်နေပြီပြဘဝင်ရင်းအောင်တို့ဘာလို့ကိလေသာအိပ်ပျော်အောင်လုပ်နေရတာတင်တယ် အိပ်ပျော်သူတယောက်ရဲ့ရှုချိုင်ကြီးလေးလို့အာယုံမှန်ဘဝင်မှန်လေးဖြစ်အောင်လုပ်ရတာတဲ့နဲ့ဘဝင်လေးကိုကျင့်မှာဝတ်နေအောင်လုပ်ရတာအဲ့တော့ငါဒီလိုလေးဖြစ်အောင်လုပ်မယ်ဆိုလို့ရှိရင်ပြန်လေတော့ဘဝင်ကြီးမအောင်မလားဗျာကိုကဖြစ်လာတာကရှုခွင့်နဲ့မသိတဲ့လို့ဖြစ်တာဟုတ်ကလားဗျာရှုခွင့်နဲ့မသိတဲ့နေတော့ချင်းကိုတိတိတမိုးတင်နေနဲ့အဖန်မှန်တတ်တပွားတဲ့ကွယ်မှန်လေးကြီးလာလို့ပေါ်တာမဟုတ်ဘူးလားမှန်ကြီးလို့လေးထွက်လာတာဗျအဲ့ဒုလို့တာမဟုတ်ဘူးဗျတတိတမိုးတင်ရဲ့အစွမ်းတတ်တည်ဗျ အဲ့ဒါကိုခင်ဗျားတို့ကငါဝင်ချုပ်တော့ဒီတစ်ခါငါဒီလိုရအောင်လုပ်မယ်ဆိုရင်ရပါအောင်မလားဗျဟင်ဒီရတဲ့ယောဂတစ်မျိုးပြောရင်ပါပါသေးဗျကိုတော်ကြီးမေးရင်ရှောက်နိုင်အောင်အဲအဲ့ဒီယောဂကလာသေးဗျဟင်အပါသေးလားအဲ့ဒီယောဂငင်းများအဲ့ဒီဘဝင်သိငြိမ်မှုဗျရတော့ဘူးကြတော့ဘူးခင်ဗျာမင်းကတော့မနေ့ကဒီလိုလုပ်တာရသေးတာ ဒီကရုံနဲ့ဒီလိုရအောင်လုပ်ရမယ်ဆိုရင်ခင်ဗျားတို့ဒေါသဝင်နေပြီထင်တယ်ဗျာအဲမခံရသေးကြီးဝင်နေပြီဗျာကဲရမလားဗျာကဲရဘူးဗျာဒါကကိုကိုယ်တိုင်ဖြစ်တဲ့ဘဝင်မြင်ယောဂါဗျာအဲဒီဘဝင်မြင်နေတဲ့ပုဂ္ဂိုလ်တယောက်ဟာဘဝင်လေးအထက်ကိုဖိတင်နေပြီဟင်အဲ့ဒါတို့ဒီဘာတို့အဲ့ဒီစိတ်တွေပြင်းထန်လာလေလေဘဝင်လေးတက်လေပဲဗျာတက်လေဗျာအဲတက်လာလို့ရှိရင်တို့ရှုနေတဲ့ယောဂီတယောက်ဆိုရင်တို့ ညာဘက်အောက်ဖြစ်သက်ကနေပြီးတော့ဒေါန်နိုင်တက်တာဗျာလက်ဝဲရင်းရင်းကိုထိုးမှာဗျာဟုတ်ကလားထိုးမှာပဲအဲ့ဒါမှအောအဲ့လိုတင်းပြီးမှလေလေအဲ့ဒါကြီးကအတင်းထိုးတယ်လေလေပဲဘောလုံးသမားများနဲ့ပြောရင်တော့ကွန်းတော့ဟိုကတက်ဖိထားပြီခင်ဗျာထိုးပေါင်းမများတော့ဘူးမှန်ပါဗျာအဲ့ဒါပေလို့လို့ရှိရင်အဲ့ဒီရင်ညွန့်ဟာတင်းကြလာပါလိမ့်မယ်ဟုတ်ကလား ဒါနဲ့ခင်ဗျားတို့ပေးလို့လို့ရှိရင်ရင်ညွတ်တီအောင်တောင်ဝင်လို့မဝင်နိုင်တော့ဘူးသလုံးလောက်ကပဲပြန်ထွက်ရလိမ့်မယ်ဗျအဲ့ဒါတက်စိတ်ခေါ်တယ်ဟင်တို့ကတတိနဲ့ဖမ်းမှာဆိုတာယောဂီတို့ကအဲ့ဒီစိတ်နဲ့ဖမ်းနေတာတို့ပြောတာတခြားယောဂီတို့လုပ်နေတာတခြားဟုတ်ကလားဗျအဲ့ဒါယောဂီတို့ပေးချုပ်လို့လို့ရှိရင်နှခေါင်းတက်ကလေးပဲပြန်ဝင်ပြန်ထွက်လုပ်နိုင်တော့တယ်အဲ့ဒီချိန်ခံစားရတဲ့ယောဂီတယောက်ဟာမဟုတ်ရင်ငတ်တယ်လို့လည်းဖြစ်လာပါလိမ့်မယ်ဗျပြီးတော့နှခေါင်းတိတ်ကဘူးလာပါလိမ့်မယ်ဗျ တင်းမှလို့ရှိရင်နှခေါင်းတိတ်နှစ်ခုကိုငရုပ်ပြီးအပူလောင်တယ်လို့ကိုလောင်ပါလိမ့်မယ်ဗျာငရုပ်ပြီးစာနည်းမဟုတ်ဘူးလေအပူလောင်တယ်လို့လေအဲလောင်လာပါလိမ့်မယ်ဗျာအဲ့ဒီမှားရတဲ့လေကလည်းပေါ့ဟာကျေးတောက်တောက်နဲ့ဖြစ်နေပါလိမ့်မယ်ဗျာဟင်ပေါ့ဟာကြီးကျေးတောက်တောက်ကြီးတို့ပါတော့မီးလိုက်မညီတဲ့ဖေးပေါ့လေကြီးကိုဖွာနေရသလိုပဲဝင်ရထွက်တာမှနေရဝင်မထုံမှကိုမသိတော့ဘူးဟုတ်လို့စိတ်မှမသိလုံးတော့ပဲဘယ်လိုလုပ်ပြီးခင်ဗျားတို့ဒီလေသိလုံးမလဲ ဟုတ်ကလားဗျအဲ့ဒါတက်စိတ်ခေါ်တယ်အဲ့ဒါတက်စိတ်အဘဝင်မင်းယောဂခေါ်တယ်ဗျဟင်ကိုကိုထင်ကြည့်ပြီးတော့ဝင်ပြီးတော့ကြင်တာမဟုတ်ဘူးလားဟိုကတတိလေးနဲ့သွားမယ်ဥစ္စာလမ်းကြောင်းမှားနေပြီဟုတ်ကလားဗျအဲ့ဒီခါကျတို့ပါတော့အဲ့ဒီနှလုံးအိမ်ကိုလှမ်းကြည့်ရတယ်တဒိမ့်ဒိမ့်နဲ့မြည်နေပါဗျဟုတ်ကလားဗျအဲ့ဒီချိန်မှာကိုယ်စီကိုဆက်ရောက်နေတယ်တင်းနေပါလိမ့်မဗျဒါမှမဟုတ် ကိုယ်စီမှာကိုဘာမှမသိတော့ပဲနဲ့လေဘယ်သိလို့သိမှမသိတောင့်နေနေပါလိမ့်မပြဟင်အဲ့ဒါယောဂတကူဗျာဒါယောဂတကူဗျာနောက်ယောဂတကူရှိသေးတယ်ဗျာဝင်လေထွက်လေလေးမှားပြီဗျာဟင်အာယုယူရတော့ရှုွယ်နဲ့မသိကလေး9မိနစ်လောက်ဆိုတဲ့ဗျာတဲ့တယ်ဟဲ့အဲအဲ့ဒါလေးကြည့်ဗျာကြည့်ကောင်းကောင်းနဲ့မှေးပြီးလိုက်ဟင်ဘယ်ကအိပ်ကြောမလို့ခင်ဗျာမေးပါဆိုအိပ်ကြောတယ်ခင်ဗျာ ဟင်လိုက်သွားရောမေးအဲ့တော့မေးမေးမေးမေးနဲ့ဒီကတတိအားကြတယ်ဟိုကဖြစ်ဖြစ်မြင်တာလဲဓမ္မဝိသရာလည်းကြားသွားလိမ့်မယ်တင်လဲအဲ့ဝရိယမမလိုက်တော့တာယူဟင်တတိနဲ့ဓမ္မဝိသရာကပေါ်နေတယ်လေဝရိယကတော့ထပ်သိမလိုက်ဘူးလေဝရိယသာမှုတွေမလိုက်ဘူးဟုတ်ကလားဗျအဲ့လိုမလိုက်တော့တဲ့ပုဂ္ဂိုလ်ဒီကတတိလေးလေးနည်းနည်းလေးနည်းရောဟောကိလေသာကခဏကိုချောင်းနေတာနည်းနည်းလေးရတာနဲ့ကိုယ်ဆောင်တိုက်ဝင်လာတာထင်တယ်အဲ့ဝိမာန်မသိလိုက်ဘူးဟင် အဲ့အတွေးကိုတော်တော်လုံးမှာအဲ့တော့ရင်ညွန်ကြီးကတော့အောင်နေအတွေးဆိုတော့ဆိုတော့ရင်ညွန်ကြီးမှာအောင်ပြီရောဟုတ်ကလားဗျာအဲအဲ့ဒီထဲမှာဒုက္ခတွေလည်းပါရင်ပါပေါ့လေဟေးလောဘတွေလည်းပါရင်ပါပေါ့လေသူတို့ကိုယ်တို့တရားရဖို့ရာတွေလည်းပါရင်ပါမှာပေါ့လေဟိုတခြားတွေလည်းပါရင်ပါမှာပေါ့လေဘာတွေလည်းမသိဘူးအဲ့ဒီမှာဟင်ဟုတ်ကလားအဲဘာနေပြီဗျအဲအဲ့ဒီခါကြလဲဟော ရင်ကြီးအောက်ပြီဆိုမှသိတော့ဟာငါတွေးနေပါလားဆိုတော့ဟိုကလက်လွန်နေဟင်ကျင်းကြီးတက်ပြီးတော့ဟိုနေရာယူထားပြီးပြီဟုတ်ကလားဗျအဲ့ဒါလည်းတက်တက်တဲ့ယောဂတမျိုးဗျအဲ့ဒါငါရှုခွင့်နဲ့မသိတဲ့တယ်တဲ့တာလေးနှေးလိုက်သွားလို့ဟင်တတိအားကပို့လို့လိုက်တဲ့အတွက်တတိအားရတာဝန်ကြီးတဲ့အတွက်ဓမ္မဝိတ္တဆိုတဲ့ဖြစ်ပြပြင်ပေါ်လာတယ်ဝရိယရတာဝန်မကြီးတာခေါ်တယ်ဗျနှေးလိုက်တာတို့ပါလားငှက်ပြင်းငှက်ပြင်း ဟေးတို့နှစ်ပြင်းတွေ့ဘူးလားဟေးဟိုလေဟုံမော်တက်ပြီးတော့တောင်မခါဖက်နဲ့ဝဲနေတာလေအေးအေးအဲ့ဒါတောင်မခါဖက်နဲ့ဝဲနေတာငှက်ပြင်းငှက်ပြင်းဟင်ဟင်ကလာယောဂီကိုယ်တို့တူတော့မောမောဖရာကြီးကလည်းဟင်ဟင်အဲ့ဟုတ်ပြီဗျအဲ့ဒါမေ့လိုက်လို့အဲ့ဓမ္မဝိပယတာမို့တင်လို့နေတာသူတာဝန်မကြည်တာဟုတ်ကလားဗျဟင် တေဝါနဲ့တူတယ်ဟိုမဟုတ်တာပြောရအောင်မယ်ယူရီးယားလင်မယားထိပေါက်တာဖြစ်လိမ့်မယ်ထင်တယ်သူ19နှစ်သားလောက်ကဟိုမော်ဒမြိုင်စိမ်မမနေတော့ငါဟိုမြဝတီဘက်သွားပြီးတော့ဟိုစာပြမွက်လုပ်တယ်အဲ့တော့မဲဆောက်မှာအဲ့တော့ကဒီခမရတို့ခုခေါ်နေတဲ့ချဲပါပဲဗျတော်သုံးလုံးတိုင်းပေါက်တာဟုတ်အဲ့တော့သူပေးလူကြီးပေါက်တယ်ပေးလူကျော်တုံးကျော်တယ်ပေါက်တယ်လို့ကြားတာပေါ့လေပေါက်မလို့တည်သေးဘူးဟင်ပေါက်တယ်လို့ကြားလိုက်တဲ့သတင်းက သူ့နံပါတ်နဲ့တဲ့ရဲလို့ကြားလိုက်တယ်ကြားလိုက်တာနဲ့သူ့အိမ်ကပြည်ပြည်တွေရောက်တော့ဟိုငွေဒီငှဖြစ်တာလေဟေးပေါက်တင်လာလို့တိုက်တော့လွယ်သွားအိမ်ကငွေလေကုန်းရောရဟုတ်ရအခုလည်းဟိုထီပေါက်တဲ့ကြားလာရှိသေးတယ်ဘယ်လိုတော့ဓမ္မဝိဒယာရဲ့ဟိုဖြစ်ပျက်ကလေးမြင်တာရှိသေးပေးလိုက်သွားတာတဲ့ဟင်ဟုတ်ကဲ့ရဲ့အဲ့ဓမ္မဝိဒယာဖြစ်ပျက်ကလေးမြင်တာရှိသေးအဲ့ဒါလေးဘဝင်မြင်ပြီးပေးလိုက်သွားအဲ့တော့ကိလေသာ6နေတာဒီကောင်ကြီးဘယ်နေရာချလိုက်ရမလဲဟုတ် ဟင်နင်းလေးအားနဲ့နေပဲနေရာကတတော်နဲ့တော့ဝင်လာတာထင်တယ်အဲ့သူဝင်လာတာတော့မသိလိုက်ဘူးကြာမငေးနေတာဟင်ကြည်ကြီးတက်ဆောက်ပြီးတော့ဟာငါခံရပြီလို့အဲ့တော့ဟိုခကြီးကိုတော်တော်ရောက်သွားဗျအဲ့လိုတက်သိပ်ပေါ်လာရင်တို့ဘူးစဉ်ခုနှစ်ပါးမှာတတိယတော့ဘာမှထင်တယ်ဟိသူ့ကိုနေရာတကာတိုင်းပါတဲ့တော့ပွဲတိုင်းကြော်ကိုဘေးချန်ထားလိုက်ပါအဲ့တော့၆ခုကြာနေတယ်ထင်တယ်အစာ၃ခုနောက်၃ခုလူထားလိုက်ပါ အသာသုံးကဓမ္မဝိသယဝေရိယလားပီတိလားဟုတ်ကလားဟိုကနောက်သုံးကတာတာဒီတမာဒီဥပိ္ပခတယ်ဟုတ်ကလားအဲ့ဒါနောက်သုံးအဲ့ဒီတာတာဒီရဲ့တမာဒီရဲ့ဥပိ္ပခရဲ့အဲ့ဒီသုံးခုကခမည်းတော်ဘဝင်မင်းယောဂကိုကူအောင်ဟုတ်ကလားဟိုသုံးခုကဘဝင်မင်းယောဂကူအောင်နောက်လည်းတစ်ခုပြောပါဦးမယ်ဘဝင်မင်းရှိရင်ဘဝင်မင်းငယ်ရှိဦးမှာထင်တယ်အဲ့ဘဝင်မင်းကိုဟိုသုံးခုကဟုတ် ဟုတ်ကလားဘဝမြင့်ကိုဒီနောက်သုံးခုနဲ့ကုအဲ့တော့ခင်ဗျားတို့အဲ့လောက်ကြီးတိဟိုရင်းနေကြတတ်တတ်အောက်တောင်းတောင်းဖြစ်ကောင်းလည်းဖြစ်ပါလိမ့်မယ်သူမမခံသိနဲ့အဲ့ဒါကြီးမရရအောင်ပေါ့လေဟုတ်ကလားမနေ့ကငါဒီလိုလုပ်တာဒီလိုရခဲ့သေးတာဒီကနေ့ဒါဘာလို့မရအောင်မလဲဆိုတော့ကားနဲ့ပြောရင်တော့လီဘာဖောက်နေပေါ့အဲ့ကြဖီလိုက်များကြီးပေါ့ဟေးတော်ပြီအဲ့ခါကျရင်နှခေါင်းထိကိုငရုတ်ပြီးနဲ့ထိုးသလိုဖြစ်နေပြီ ကြောင်းကြီးတို့ဘာလုပ်လို့ရသေးလဲလူကရှေ့ဒုက္ခရတော့မယ်အဲ့ဒါကြီးကိုမရရကောင်းလားလို့ချက်တိုင်တတိနဲ့ကာပီဖောင်းဟာပိန်ဟာနဲ့နောက်တော့ဟိုတို့ဗိုက်ကြီးရဟိုဘာတို့ဟိုမဟုတ်ပပြင်းကြီးတို့ဗျာထဲမှာအော်ရှင်းနေတော့ကတ်ထားတာကြပြာကြီးဗျာအဲ့တော့တို့ဒီချိန်တိုင်လေးကဟိုရင်းနှံပြီးဘုံပိုင်းကရှာနဲ့လုံတူတယ်ဝင်လေထွက်လေကရင်းနှံပြီးဘုံပိုင်းကတို့ဘာတို့ဟိုထိုးထံလေးနဲ့တူတယ်ဗျာ အေးထိုးတာနေကစားတယ်လို့ဒီချက်တိုင်ကြီးကကစားမှာမဟုတ်လားအေးဟိုဘက်ကထိုးတာကြီးကဘလောက်ကစားနေနေချက်တိုင်ကြီးကဟိုကနေရောဗျာကျင်းသာဒီဘုံမရှာကတ်တယ်လို့ဟင်ဘာမှကိုလုံးလို့မရဘူးတပြင်းလုံးဒီဘုခါလေးအဲကျုပ်တော့ဘာမှမတိုက်တော့ကဲနေဖြစ်ကျင်တာဖြစ်ဥပေက္ခာရှုလိုက်တော့သိကလေးကိုတက်တာဟောကိုယ်ချုပ်ွက်ကလေးအတိလေးသာကထားလိုက်တော့ဥပေက္ခာနေသမာတိလား ဘေးကတ်ထားလိုက်တော့မှတ်နေတော့ပြီးုံလေးပြီးထားလိုက်မမှတ်နဲ့မစင်ဘုံတုံးနဲ့တွားမထိုးနဲ့မမှတ်နဲ့ဒါမှကိုမလုပ်နဲ့ပြီးုံလေးပြီးလိုက်အဲ့ဒီခါကျပတ်တံပရာဆိုညင်းအင်းမူလေးသူ့ဟာသူပေါ်သွားတာပဲအဲ့ညင်းအင်းမူလေးပေါ်လာတော့နှခေါင်းထိတ်ကလေးမှာဖြစ်နှခေါင်းထိတ်ကလေးမှာလှုပ်ဖီးလှုပ်ဖီးတယ်သေးသေးလေးပေါ်မှာကိုယ်နည်းနည်းလေးလျှော့ပြီးလိုက်ပြီဟိုး စိတ်ကလေးလျှော့တော့သူလည်းလျှော့သွားတာပေါ့ဟုတ်ကလားသူချက်တိုင်းမှတဲ့ယောဂီကြတော့ချက်တိုင်းလေးအဲ့ဒီကြလှုပ်တုပ်လှုပ်တုပ်နဲ့လှုပ်နေတဲ့ရှိုံလေးပဲရှိသူလားဟင်အဲ့ဒါလေးကိုစိတ်ကလေးကိုအေးအေးထားပြီးပြီးရုံနဲ့ပြီးလိုက်သမှာတမာတိထူတော်လိုက်သမှာဟုတ်ကလားဒီနေရာမှာစိတ်ကလေးအေးနေအောင်လုပ်လိုက်သမှာဟုတ်ကလားလုပ်လိုက်ဟုတ်ကလားအဲ့လိုလုပ်လိုက်လို့ရှိရင်တို့ဘာတော့ပါတာဒီဆိုတဲ့စိတ်ကလေးအေးသွားလိမ့်မယ်ထင်တယ် အေးသွားရင်စိတ်ကလေးအေးတော့ဘဝင်လေးလေးတဲ့သူ့ဟာသူ့ရာကြည့်ကောင်းတာတောင်တန်းကြီးသူ့လမ်းသူပြန်သွားလေအဲဘဝင်လေးကိုဒီတလက်မနောက်ဆိုရင်ခင်ဗျားတို့ဝင်နေတလက်မရှိတူနေတယ်ဟင်ဘဝင်လေးနှစ်လက်မနောက်ဆိုပါရင်ခင်ဗျားတို့ဝင်နေကနှစ်လက်မရှိတူလာလိမ့်မယ်ဘဝင်လေးသုံးလက်မဆိုသုံးလက်မပေါ့ကွယ်လေးလက်မဆိုလေးလက်မပေါ့ကွယ်အဲ့တော့တခင်ဗျားတို့ဝင်နေတယ်ဒါမှမဟုတ်တူတူရှိရှိသလိုမှတ်ပါသွားအဲ့ဒါပြောတာ ကိုတူရောက်ရှိလို့လို့မရကိုရှိအောင်လို့လို့မရဘူးအောက်ကဘုံဝင်လေးကပြင့်နေထားတာဟုတ်ပဲအဲ့ဒီစိတ်တကောင်းလေးအေးလို့စိတ်ထိုင်ကြသွားရင်ဘဝင်လေးသူ့ဟာသူဝင်ကျင့်ဝတ်သွားရင်သူ့ဟာသူရှိတာဗျာညာအိပ်ပြောနေတာဘသူရှူတော့ဗျာဘသူရှိုက်တော့ဗျာနာပြီးနဲ့ချက်တိုက်ကိုမှန်းထားဗျာဘဝင်လေးကအိပ်သွားပြီကိုဟင်ဘဝင်လေးရင်သွားပြီကိုကိုတို့မနေ့ကပြောကြသလိုပေါ့ အဲ့ဒီအိပ်ပျော်သူတယောက်ရဲ့အိပ်ပျော်နေသလိုလုပ်ပါကွာကိုယ်ကတော့လူအိပ်ထားတယ်ဒီနေရာမှာကိလေသာအိပ်အောင်လုပ်ရနေရတာပေါ့လားအခုတို့ယောဂီတယောက်ကတော့ကိလေသာအိပ်အောင်လုပ်ရတာကိုယ်ကတော့လူအိပ်လို့ပုံမှန်ဖြစ်တာထင်တယ်နာသီနဲ့ချက်တိုင်းချက်တိုင်းနဲ့နာသီလားဟင်ဟိုကတို့ဝင်လေထွက်လေလေးရလဲဟိုရေနံသီစုပုံပိုင်နဲ့ဟိုဆွဲတံလေးလို့ထင်တယ်ချက်တိုင်းလေးရလဲဟိုရေနံသီပုံပိုင်နဲ့ရှာလေးလို့ထင်တယ်ဟိအဲသူတို့ချီကြလဲချညီနေမှာကောင်းတယ်ဗျ အဲဘုံလေးညီမသူတို့ညီတာဗျဟင်အဲခါကျရှူလို့ကောင်းဆက်လို့ကောင်းမြတ်ဟုတ်ကလားအဲဘုံကိုကြည့်ဖို့သွားတာတော့အမောမပြေသေးရင်မရှူပါနဲ့ဦးဟင်သဘောပေါက်ပြီဥပိ္ပခာရဲ့တမာတိရဲ့ပတ္တတိရဲ့လားဟုတ်ကလားသူတို့ဥပိ္ပခာရဲ့ပတ္တတိရဲ့တမာတိရဲ့အတူတူပဲဟုတ်ကလားအဲ့ဒါကိုတို့ဘုရားရှင်ဟောတယ်မဟာသတိပဋ္ဌာနာတို့ကြတော့ပတံပယံကာယသင်္ခါရံအာတာတိတမိတိပိကတိ ပတံပယံကာယသင်္ခါရံပတာတိတမိတိပိကတိတော်ဒါပြောတာဟုတ်ကလားအရှုပြင်းသဖြင့်ယုံရင်းကြံတမ်းသောလေကိုဟုတ်ကလားငေးအေးသည်လေးရဲ့ဝင်ဘက်ကငါပြုအပ်ထွက်ဘက်ကငါပြုအံလို့ကြင်ပါလို့ဆိုလိုတယ်ဗျာဟင်ဒါဟိုဘဝမီယောဂကုတာတယ်လေသဘောပေါက်လားဟင်အဲ့လိုဘဝင်လေးတက်ကြွနေလို့ဒါမဟုတ်စိတ်တွေပြောင်းနေလို့ခုနတို့ဘဝင်မြင့်နေတဲ့ယောဂ ယောဂါကိုဒီဥပိ္ပခာအထက်ပိုင်း၃ခုနဲ့ကုပိသမှာဟင်ကုတုဘဝင်မြေယောဂါကဘယ်လောက်များတော့မနဲ့နားထောင်လိုက်လဲဘဝင်မြေယောဂါများဟင်ညပိုင်းနားထောင်လိုက်ကြလဲဘဝင်မြေယောဂါတွေနဲ့ဟုတ်ကလားအဲ့ဒီဒီဒီရှုခွင့်နဲ့မသိတဲ့ဟာသာယောဂီတယောက်ဟာအာယုမမှောင်မှမထတာပဲဟင်ရှုခွင့်နဲ့မသိတဲ့လူပေါ်လာတော့လေဝန်တာတကတိပေါ်မလာဘူးလားအဲတက်မယ်တက်မယ်ဘဝင်မြေယောဂါတက်မှာ ဟင်တက်မယ်ခင်ဗျားတို့ဟုတ်ကလားငါဒီလိုလေးပြအောင်လုပ်မယ်ဆိုတော့တော့မယ်ခင်ဗျားတို့ကာမေသနာဝင်လာပြီကိုတော့မယ်ဘူမီယောကဖြစ်မှာပဲဟုတ်ကလားအဲဘူမီယောဖြစ်မလားတော့တခါဒေါသကပြပါရဝင်မယ်အဲမခံရသေးကြီးနဲ့လုပ်မယ်တော့မယ်ခင်ဗျားတို့အဲအာယုံမထားတတ်တာခုကပေါ်တာကရှုခွင့်နဲ့မသိတဲ့လို့မဟုတ်ဘူးလားအဲခုကပေါ်တာကဟိုတတိတံမှုစဉ်ဘွားအားကောင်းလို့မဟုတ်ဘူးလားအဲသူ့ကြောင့်ရတာသူ့ကိုခင်ဗျားတို့မြောက်ပေးလိုက်စမ်းပါ ဘာလို့ဝင်ဝင်ပြီးတော့နေရာယူရတယ်ဟုတ်ကလားသူလုံးလို့ရတာသူ့မြောက်ပေးစားမှာတတိဘူးဟုတ်တယ်နဲ့ဒါတတိလုံးလို့ရတာပဲသူ့မြောက်ပေးစားမှာငါဝင်မရှုံသမ်းမှာနဲ့သဘောပေါက်ကလားဗျာအဲ့တော့အတေယောဂကုတပမလားဟင်ဘဝနေယောဂကုနေဟင်သူစာကတော့အဲ့ဒီပါတော့တက်ကြွပြန်လွင့်သိမြင့်တော့ခါဆိုတာဟင်အဲ့ဒါသိမြင့်နေတာလို့ခေါ်တယ်လေ တကြွခြင်းပြန့်လွင်ခြင်းကြောင့်သိမြင့်နေရင်တဲ့ပိခာတမာရိပတတိပွားဤဘူးစင်သာတဲ့ဟင်တကြွတာရဲ့ပြန့်လွင်တာရဲ့သိမြင့်နေတဲ့ခါလာရဲ့ဟုတ်ကလားအဲ့တကြွမှုပြန့်လွင်မှုကြောင့်ဆိုစိတ်ကမြင့်နေပြီထင်တယ်ဟင်ဘုံမြင့်နေတာကိုဆိုလို့တယ်ဟုတ်လားတကြွပြန့်လွင်သိမြင့်တော့ခါပိခာတမာတိပတတိပွားဤဘူးစင်သာတဲ့ဗျ။ဒါမာစီဆရာတော်ဘုရားကြီးတို့ကိုပေးထားပါလား။တို့လည်းဒီယောဂဖြစ်ခဲ့ဘူးလို့ ခင်ဗျားတို့ပြန်ပြီးဖောက်တချနိုင်တာပါဗျဟင်ဘယ်သူမျိုးမဆိုဟိုမမြင်ဘူးတာမြင်လို့ရှိရင်ဖြစ်တတ်ပါတယ်ဗျပြီးတော့ရွာတဲ့စိတ်ကိုကြုံပြောသလိုခင်ဗျားတို့ပစိုးပြောင်းပြန်လုံကြီးပြောင်းပြန်မိုးခဲလို့ဗျဒါရွာတဲ့စိတ်ကြီးနဲ့ပြန်ကြိုက်နာတယ်နဲ့ဒီရွာတဲ့စိတ်ကလူကြီးမရတာတယ်နဲ့ဒီကမလူကြီးမရတာဗျပြောင်းပြန်ဗျဟုတ်ကဲ့တယ်နဲ့ကျွာတဲ့တုန်းကလောဘနဲ့တောကနဲ့ဒါနဲ့သွားရတာတင်နေကြဒီမှာတတိနဲ့အတိနဲ့သွားမှာဗျဟုတ်ကလား အဲ့တော့ပသိုးကြောင်းမြန်လာဝေါ့ဒီနေရာဟုတ်ကလားအေးပသိုးကြောင်းမြန်လာဝေါ့ရွာတဲ့စိတ်ကိုကြောင်းမြန်လာပြလိုက်သမှာရွာတဲ့စိတ်နဲ့ဒီတရားကိုကိုက်ကိုမကိုက်နဲ့ကိုင်ခံရမယ်ခင်ဗျာဟုတ်ရအေးလူလူချင်းကိုင်လို့ရတယ်ဗျာသူ့ကိုင်သူကကျွတ်လို့နိုင်မှာကြီးတယ်ပဲဟုတ်တယ်ပဲအေးအေးသူ့ရောတရားတော်တို့သွားမကိုင်နဲ့အနတ္တနဲ့ပဲဟာသူကအတ္တနဲ့သွားတော့မကိုင်နဲ့အနတ္တဆိုသူတော်သူဆောင်းနေတာဒီဘွေးကြီးသမားဟုတ်ကလားလား ဟင်တို့ဘုန်းကြီးတမသူ့တဘောသူဆောင်တိကတရားငါတို့ဒီကပွဲကြီးတမဟုတ်ကလားသူ့တဘောသူဆောင်နေတာကိုတရားလို့ခေါ်ဟုတ်ကလားဥပ္ပန္နိယမတရားဖြစ်သွားမှာပေါ့အဲ့တော့သူ့တဘောသူဆောင်နေဒီကတရားငါတို့ဒီကပွဲကြီးတမလို့မှတ်ထားကြဆောင်ပါဟင်ဒါတော့အတက်သမားတွေထင်တယ်ဟိဒါရှုခွင့်နဲ့မသိဟိုတဲ့ခါသာယောဂီများဖြစ်ဖြစ်ဖြစ်တာရှိတဲ့ယောယောဂါပါ ဟင်အာယုံမမထားတတ်တာလေတခါတည်းခိုင်းညတို့ကဒီလိုမှပြဟိုလိုမှပြသဘောပေါက်တာနဲလာပါတယ်သဘောမပေါက်တော့ဘယ်တော့ပဲလိုက်နာခြင်းနေနေတို့လည်းညှို့ထိုးကြတဲ့နေရာတည့်ရရပါမလားမရနိုင်ဘူးဟင်တို့လည်းညှို့ထိုးကြတာကိုတည့်တည့်မတွေ့ခြင်းနေမတိမ်မင်းတော့ကြည့်နေဒီတရားဘာမှမတွေ့ကြရမရှိဘူးဗျဟုတ်ကလားဒီလမ်းကိုသွားပြီးမှ ဒီလုံးတိုင်းကိုတို့ခေါ်ပြနေကြတာပါဗျာဟုတ်ကလားဘယ်တရားပြုသူတို့ကိုယ်တိုင်သွားကြည့်ပြီးမှဒီလမ်းတိုင်းဒီလမ်းတိုင်းဒီနာဒီလိုလေးဒီနာကြဒီလိုတတိထားခဲ့မယ်ပြောရတာမဟုတ်ဘူးလားဟုတ်ကလားဟဲ့ဟင်အဲ့တော့တို့ပြောတာလေးကိုတိတိကြည့်နိုင်ရင်ကိုမြင်နိုင်တယ်တိတိမကြည့်နိုင်လို့ရှိရင်မတိမ်မရင်ကြည့်တောင်မမြင်နိုင်ဘူးဗျာတို့ကမနည်းကတို့ပြောရကိုသာမိသဘောပေါက်နေဆိုရင်တော့ရနိုင်ဘူးခင်ဗျာဟုတ်ကလားတို့ ရွှေရောင်းရောင်းတော့နှစ်လစခန်းတော့လည်းတွေ့ခဲ့သေးပြယောဂီတယောက်ယောဂီတယောက်ဒီကျမကြီးကဲတို့အလုပ်လုပ်ရမယ်ဟုတ်ကျမကြီးဒီဟိုအပူငွေလည်းပေးရတယ်ဟုတ်ကလားပြီးတော့ဥကုံကိုလည်းပေါင်းအောင်ပို့ရတယ်ဟုတ်ကလားဟဲ့ပြီးတော့ကြက်ပံကိုလည်းပေးရတယ်ဟုတ်ကလားဟင်အဲ့လိုပြောတယ်အဲ့တော့တို့ကတော့ဒီဟွာပေါ့ကွယ်စာတွေကပါတဲ့အတိုင်းပေါ့ဟင်ဟိုဘုံငွေပေးတယ်ဆိုတော့ဒီတတိလေးကဟိုချင်းရှုခွက်မပြတ်ဝတ်နေတာကိုဆိုလိုတယ် အဲ့ဒါဘုံငွေပေးဟုတ်လားဝင်လေထွက်တယ်ဝင်လေထွက်တယ်ဆိုတာလေအဝိဇ္ဇာထူးနေတာကိုဥက္ကုပေါအောင်လုပ်နေတာဟုတ်ကလားဟင်ပေါအောင်လုပ်နေတာဟုတ်ကလားပြီးတော့တခါတည်းဝင်ပဲလေပဲထွက်ပဲလေပဲအဲ့ဒီအပီလေးညံလေးကပေါ်နေတာကအဲ့ဒါကြက်ပံပိန်းနေတာဟင်အပြင်ကကြက်ကလေးကိုသူ့မင်းရဲ့တန်ကြက်ထွားဒီလိုတာမျိုးဆိုပြီးအောင်ပိန်းနေတာဟုတ်အဲ့ဒါဥပမာပြောလိုက်ပါတယ်ယောဂီကတော်တော်သဘောပေါက်သွားတယ်ဟိုဓမ္မကြီးလေးရောကြက်မကြီးလိုဝတ်နေလို့အာ ဟိုတို့မုံသောဟိုဟာလေဥလာအောင်လေအဲ့ဒါငေါ့ပါတယ်ဘာဖြစ်လို့ဆိုတော့အဲ့ဟိုကျမကြီးလို့ဟိုရမယ်ဆိုလို့တဲ့ဗျဟင်တို့ဟာတွေဟောဟင်ဟင်ကျွတ်တို့ပြောတာဘာပြောလဲဆိုတော့သဘောပေါက်ဦးမှာဗျခုလုံးတော်လုံးတယ်ဒီနေ့9ရက်လောက်ရှိသွားပြီ9ရက်အတွင်းမှာတို့ဖြစ်စီနေတာတို့ပြောပြတဲ့တိုင်မလိုက်နာနိုင်တာတွေအများကြီးရှိတယ်မလိုက်နာတာမဟုတ်ဘူးမလိုက်နာတတ်တာခေါ်တယ်သဘောမပေါက်တာခေါ်တယ် အဲ့ဒီပုဂ္ဂိုလ်မျိုးကြတော့စိတ်ဓာတ်တွေမကြဆင်းဘူးလားဟင်ဘဝင်နေယောဂလာတော့မယ်ဒါဘဝင်နေယောဂဘဝင်နေယောဂအဲ့ဒီဘဝင်နေယောဂရောက်နေတဲ့ယောဂီတယောက်ကဘာပြောမလို့ဘယ်တုန်းကသာလုတ်ခဲမင်းရင်ဘယ်တုန်းကဘယ်ငါဘာမလုတ်ခဲလို့ဆိုတာလာသေးတယ်ဟင်ပြီးကြတဲ့ဟိုတို့တခြားရွာတွေကတော့ဒီလောက်ဟုတ်ပါပဲဒိုမင်းကုန်းနဲ့သွားတွေ့တမင်းကတို့တောင်ရံလုတ်သွားတယ်ကိုတော်စောစောမလာလို့သူတို့ဒီလိုဖြစ်တာ တော့တောင်းတရားခါတော့တောင်းမှလို့မရတယ်ဗျာသူမှားတာတော့ပြောလို့ရတယ်ဟုတ်ဗျာဟေးဘယ်တော့မှပါမလုပ်ခဲ့လို့ဆိုစိတ်ကိုသွားပြီးဘယ်တော့မှပုံမချလေတဲ့ပုံဆိုးမယ်ခဏစိတ်ကိုပြောက်ပေးရတယ်အဲ့ဒီချိန်ပီတိတိတ်ချအောင်လုပ်ပေးရတယ်ဟင်ဘယ်တော့မှဘာမလုပ်ခဲ့လို့ဘယ်တော့မှဘာလုပ်ခဲ့မိလို့လေဟုတ်ကလားကောင်းတာဆိုရင်မလုပ်ခဲ့မိလို့ပေါ့လေမကောင်းတာဆိုလုပ်ခဲ့မိလို့ပေါ့လေအဲ့ဒီနောင်တတွေနဲ့ကိုယ်စိတ်ကိုပြန်ညှင်းဆဲတတ်ကြ ညှိသေးလေစိတ်ဓာတ်ကြလေပဲဟုတ်ကဲ့သူဘုရားလောင်းတော်နန္ဒီသာလာနွားလာတို့ကလားမင်းကိုလောင်းရည်စားကြီးလဲစီ900ကိုယုံကြတာလေအဲ့တော့သူ့တခင်ကဆဲဆူခိုင်းတော့တခါတည်းမယုံတော့ဘူးဗျရှုပ်ရောဗျနောက်တစ်ခါကျတော့မြောက်ခိုင်းရင်ယုံမယ်ဟုတ်ဟိုစိန်လိုက်ဆိုတော့ဟိုကตาကြီးဘယ်မဟိညမဟိဆိုတော့တခါတော့နန္ဒီသာလာဒီလဲစီ900ယုံကြသွားတာလေ အဲ့ဒီတိုင်းပဲတို့စိတ်ကိုအဲ့ဒီချိန်စိတ်ဓာတ်ကြလို့တို့မို့ကိုရှုခွင့်နဲ့မှသိတဲ့အောင်မလုတ်တတ်လို့ဟုတ်ကလားကိုခန္ဓာကိုယ်ကရှုွက်ကိုမတွေ့တဲ့ယောဂီတယောက်ဟာစိတ်ဓာတ်ကိုကြမယ်ဆိုကိုယ်စိတ်ကလေးကိုပီတိဖြစ်အောင်မွေးပေးသမှာဟုတ်ကလားအဲကိုယ်စိတ်ကလေးကိုပြောအောင်မွေးလိုက်ပြီးရင်ဝရိယလေးတိုးလိုက်သမှာဟုတ်ကလားအဲတွေးလိုက်လို့ချင်းဓမ္မဝိသီယဆိုတာရှုွက်နဲ့မှသိတဲ့ရင်ပေါ်လာမှာပဲထင်သဗျာဟုတ်ကလား အဲ့တော့ယောဂီတယောက်ဟာမှန်နီးပြီးဖို့ဒီတာမညထားလိုက်တော့မှမှတ်ဖို့ဒီအဓိကမှတ်တစ်ချက်မဟုတ်တစ်ချက်တက်မှာပဲမှန်နီးပြီးတယ်ဆိုတာအဲ့ဒါဟိုဘာလို့လမ်းကျဲကိုစကားမေးတာပဲရှိတယ်ဟုတ်ကလားတရားလေးကြည်ချင်းပဲသွားရလဲဆိုရင်ကြည်ချင်းဘယ်ကနေဘယ်ဘယ်ကနေဘယ်နာကြဘယ်မဲ့ဘယ်နဲ့ရောက်လားအဲမင်းတွေဘယ်မဲ့ဘယ်နဲ့ငရဲသားဘယ်မဲ့ဘယ်နဲ့ဒါလမ်းပြောကိုမေးတာပဲရှိပြီးနီးကိုသိတာနီးပြီးလည်းမရဘူးနီးပြီးသည်ဖြစ်စီမသိသည်ဖြစ်စီမှတ်ထားလို့ရင် ဟုတ်ကလားမတ်ပါများရင်မသိနိုင်ဘူးလားအဲမတ်ပါများသိရမှာပေါ့အဲ့တော့စိတ်ကြမကြနဲ့ကိုယ်စိတ်ကလေးကိုတင်ပြီးဟုတ်ကလားအခုလက်ရှိရှိနေတဲ့အချိန်ဟာဒါအချိန်ကောင်းတယ်ရလိုက်တဲ့အချိန်မှာအခွင့်အရေးရတဲ့အချိန်ကအချိန်ကောင်းမယ်ဒုက္ခနောဆိုတာဟုတ်ကလားဟင်ဟိုနောက်နောက်တုန်းကမစဉ်းစားနဲ့ဟုတ်ကလားအခုလက်ရှိရနေတဲ့အချိန်တွေကသာသနာနဲ့ကျုံနေတဲ့အချိန်မဟုတ်လားလူဘဝနဲ့တိုက်ဆိုင်နေတဲ့အချိန်မဟုတ်ဘူးလား ဒီတာဝနာရဲ့ကျုံနေပြီတို့လူဘဝနဲ့တိုက်ဆိုင်နေပြီဒီလောက်ခွေကြီးကောင်းတာပြန်မကြည့်မှာတော့ဟုတ်ကလားလူအိုတွေအိုနဲ့စိတ်အိုတာရှိသလားအဲဒါဝိပဿနာစိတ်လုံငါညစိတ်ထက်ချောက်နေကလေးတွေလုတ်လို့ကြပါသေးတယ်မအိုကြသေးပါဘူးဟင်ဟုတ်ကလားဘယ်လိုဟုတ်ဟင်ဘယ်လိုဟုတ်ကလားဟုတ်ကလား16နှစ်ရှိပါသေးတယ်ဖူကဟင်အမဆုံးလို့ တာဝဝိပဿနာဆိုတာကိုရုပ်ငါမမဟုတ်တာစိတ်လုံးငါမဟုတ်တာစိတ်ဦးရလို့ရှိသလားမရှိပါဘူးဗျ16နှစ်ရှိပါသေးတယ်အမလေးနဲ့ခင်ဗျားတို့ဟင်အဲ့တော့မှန်မိကိုပြဖို့ဒီပါမညပါမှတ်ဖို့ရာအဓိကဟင်မှတ်သမှာကျုပ်တို့ပြောတဲ့အတိုင်းလက်သက်တာမှတ်သမှာဟုတ်ကလားကိုယ်စိတ်ကလေးကိုပြီးတိထားငါအချိန်ကောင်းရနေပြီငါအခွင့်အရေးကောင်းရနေပြီဒီလိုထင်တယ်ဟဲ့ငါအခုငါလက်ထက်မှာအခွင့်အရေးကောင်းတွေရောက်နေပြီဟင် ဒီချိန်မှငါမယူလိုက်ရင်ငါနာသွားမယ်ဟုတ်ကလားဘယ်မှာခွေးကမရနေတယ်ရနေတဲ့ခွေးငါလက်မလွတ်တန်ယူမယ်ဟုတ်ကလားဟင်သူဟူဝိပါခာမထီတို့အာယုံပြုသူတို့ပေါ့သာသနာမှာငါအရတော်ဒီဆိုသာသနာနဲ့ကျုံရတာငါကောင်းလို့ဆိုဆိုသူအဲ့လိုမေတ္တာသာမဣတရေရတယ်ဝိပါခာမထီဆိုတာရှိတယ်လေသူကသူ့စိတ်ကလေးသူအဲ့လိုပီတိဖြစ်အောင်ဝင်ပြေးတာဟင် ဟုတ်ကလားအဲ့တော့အောက်သေးစုခုထဲမှာပီတိတန်ဖို့စိတ်ကိုရင်ပွားပေးပါကိုယ်စိတ်ကလေးကိုပြောအောင်မေးဆမ်းပါဒါမှကိုယ်စိတ်ကလေးကိုမြောက်ပေးဆမ်းပါဒီစိတ်ကတော်တော်မြောက်တိတ်တယ်ခွင့်ဟုတ်တယ်ဘယ်လိုလုပ်ဖြစ်ဟုတ်ပါဘူးဟင်ဘယ်လိုလုပ်ဟုတ်ပါဘူးအမြောက်ကြိုက်လားအမြောက်ကြိုက်ပြီပါဗျာအမြောက်ကြိုက်ကလေးတွေပါအဲ့တော့အမြောက်ကြိုက်တဲ့စိတ်ကလေးပျောက်ပြီးသားမှာဘယ်တော့မှဘုံမချနဲ့ဟုတ်ကဲ့ဟိပီတိလေးပြောင်းဖို့ဒါပြီးဝရိယလေးတွေးလိုက် တိုးတယ်ခုနဖြစ်ပြနေဓမ္မဝိဇ္ဇာမလာဘူးလားဟိအဲ့ဒါကြာစိတ်ကိုကုတာဘဝင်လေးကိုအဲ့ဒါနဲ့ကုဘဝင်လေးကိုခုနအထက်လေးကုနဲ့ကုဟုတ်ကလားဒါဘဝင်လေးယောဂကုမှတယ်ခုနကဘဝင်လေးယောဂကုမှတယ်ကုတပမလားဗျာဟင်ဒါကိုရှေ့ကိုလမ်းကိုမလျှောက်တတ်တဲ့ပုဂ္ဂိုလ်များတို့ကဘဝင်လေးယောဂဆွဲတတ်ပါတယ်ရှေ့ကိုလမ်းကိုလျှောက်ဖို့ရာခြေလွန်းကျင်တဲ့ပုဂ္ဂိုလ်ကဘဝင်လေးယောဂဖြစ်နေတတ်ပါတယ်ဟင် အဲ့ဒါကိုယောဂီတို့ကုထအောင်ကုပေးသားမှာဟင်တို့ပြောတာလေးသဘောပေါက်ပြီးယောဂီတို့လိုက်နာမှာဗျတို့ကတော့သဘောပေါက်ဖို့ဟာတာဝန်တို့တာဝန်လေဟင်ဒါခုဖြစ်နေကြတာကိုမနဲ့ကိုဖြစ်ဖေးလိုက်ရင်လည်းဘဝင်မီယောဂါကတော်တော်များများတွေ့နေရလို့ပါဟင်ဖြစ်နေလားဖြစ်နေပါအေးအဲ့ဒီသတ္တမိကလေးရောပါသေးလားပါပါဘုထိတ်ကလားထိတ်ကလား အထိတ်ဆုံးကပါနေတော့16နှစ်ကလေးဟင်ဟိုတို့ပါတော့ညနေပိုင်းက16နှစ်ကလေးတွေကဟောသူတို့ကတော့ဘဝင်နေလားဘဝင်နေလားဟင်ဘဝင်နေနေကြတယ်ထင်တယ်ညနေ16နှစ်ကလေးတွေကမနေ့16နှစ်ကလေးတွေကဘဝင်နေယောဂဆွဲနေတယ်ဟုတ်ကလားဟဲ့အဲ့ဒီယောဂကိုအဲ့ဒီဘူးစင်6ပါးနဲ့ခုပေးသားမှာဟင်ဟင်အတက်3ခုထင်တယ်အကြ3ခုတတိကတော့ဘာမှမကြည့်တဲ့ထင်တယ် အေးအေးလို့ကုလို့ချင်းသူအာယုံမှပုံမှန်ရလာပါလိမ့်မယ်ဟင်အဲ့ဒီအာယုံမှပုံမှန်လေးရပြီဥပိ္ပခာလမ်းပေါ်ကိုတည့်သွားပြီဖြစ်ပြမြင်လေးနဲ့တို့ခုနပဲပฏิပွားအကောင်းအပွားအကောင်းဖြစ်ပြမြင်လာမှာဗျာဒီအဲ့ဒီပฏิပွားလေးကမကြည်ရမှန်လေးကိုကြည်အောင်ပုတ်တိုက်ပေးနေတာထင်တယ်အဲကြီးကနေတဲ့မှန်လေးကိုကြီးမကအောင်ပုတ်တိုက်ပေးနေတာထင်တယ်အဲ့ဒါမှန်လေးကြည်လာရင်မှန်ချစ်လူရရိတ်ပေါ်မှာပေါ်ဗျာရှင်ကလည်းမသိတော်လာရင်ဖြစ် ဖြစ်ပြပေါ်မှာပေါ်ဗျာ ရှုပ်ခဲနဲ့မသိတဲ့ထားနဲ့လေဖြည့်ပြည့်ပေါ်လာလိမ့်မယ်ဟုတ်ကဲ့အဲပေါ်လာလို့ရှိရင်ခုနဝရိယလေးတွေးလိုက်တော့လက်မနှုတ်နဲ့မတွေးအဲ့ဒီနေရာမှာတဖြည်းဖြည်းနဲ့ကြာသွားမှာပေါ့မေ့လိုက်မှာဟုတ်မလိုက်နဲ့ဝရိယတူးပြီးသားမှာဟုတ်ကလားတူးပြီးလိုက်ပီတိတိကိုလုကလေးပေါ်နှစ်လိုအာရသဘောကြတာပေါ်လာလိမ့်မယ်အဲ့ကကြပါတတိကိုလေးအေးသွားလိမ့်မယ်ထင်တယ်အဲ့တော့စိတ်လေးအေးကိုလေးချမ်းသာသွားလို့ရှိရင်တမာရီဆိုတာလူလူတည်တာပါ အမှန်မှအမှတ်တူဒီနေရာမှာဟုတ်ကလားဗျာအဲ့ဒီကကြရင်ဘာလာလာလာကျင်လာလာဥပိ္ပခပြုနိုင်မင်းထင်တယ်အေးအဲ့ဒါပုဇင်ခုနပါအဲ့ဒါယောဂီတို့တကယ်လိုရမယ်လမ်းပါဗျာမှန်ပါဗျာကဲနာကြဆိုသာသာသာ